နေ့ဒီနေ့2023ခုနှစ်မေလ9ရက်တောက်ကြနေညနေပိုင်းအနိုင်ခွဲချိန်သဘောတရားရာပိုင်း330ထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်ညနေပိုင်းသဘောတရားရာပိုင်းဥချချက်အနေနဲ့အသုံးချခြင်းလားမြတ်ဗုဒ္ဓပိုင်း61မဂ္ဂပစ္စည်း1မြန်လေးဒီနေ့မဂ္ဂပစ္စည်းစတင်ပြီးလေ့လာနောက်ကြရအောင် မဂ္ဂပစ္စည်းလေ့လာတဲ့အခါကျတော့ဒီမဂ္ဂပစ္စည်းရဲ့ပါဠိလိုလေးရောဒါတော့တော်တော်များများရတာတော့မဟုတ်ဒီပါဠိလေးနဲ့ရှင်တွဲပြီးလေ့လာကြရအောင်မဂ္ဂပစ္စယောမဂ္ဂပစ္စယောမဂ္ဂတဘောပစ္စယတဘောပေါ့မဂ္ဂဆိုတာဘာလဲဆိုလမ်းကြောင်းလမ်းခရီးလမ်းကြောင်းတော့ကိုအဲတော့လမ်းခရီးတွေကနှစ်မျိုးရှိတာပေါ့ကောင်းတဲ့လမ်းခရီးမကောင်းတဲ့လမ်းခရီးအဲမျိုး ဒီလိုမဲခင်နေရာနဲ့ကောင်းတဲ့မဲခင်မကောင်းတဲ့မဲခင်အများစုသိတာတော့တရားထုံးနေတဲ့ပုဂ္ဂိုလ်တွေဆိုရင်တော့မဲခင်ရှင်ပါသိများတော့တင်းညိုတွေပါလေလေးလာထိုင်တော့ဒီမဲခင်ဆိုတာရှင်ပါလည်းမကောင်း12ပါးရှိတယ်ဒါလေးနားလည်းတော့ပေါက်လာတယ်အဲတင်းညိုတွေပါလေလေးလာတဲ့အခါကျတရက်ထင်းနဲ့လေးလာတော့မရဘူးအမြဲမပြတ်လေးလာမိမမီလေးလာလည်းပြတ်သွားတယ်လာမျိုးလုံးလို့လည်းမရအမြဲမပြတ်လေးလာ လောဘကြည်ပြီးလေးလာလို့လည်းမရပုံမှန်ပုံမှန်အဲ့လိုသွားရပုံမှန်လေးလေးလာပုံမှန်မပြမြင်မပြသင်ပြီးသားလည်းပြန်ပြန်လေးလာတယ်ပြန်ပြန်ကြည်ပေးရအဲ့ဒါပြီးတော့မဂ်ကြီးအနေနဲ့ပြောရရင်မဂ်ကြီး12ပါးရှိတယ်အဲ့ဒီမဂ်ကြီး12ပါးကိုခွဲလိုက်တမ္မာမဂ်ကြီးမိစ္ဆာမဂ်ကြီးပေါ့ဒီတမ္မာမဂ်ကြီးကောင်းတဲ့မဂ်ကြီးတွေကိုတမ္မာမဂ်ကြီးခေါ်တာပေါ့ဒါကိုကုသိုလ်မဂ်ကြီးလို့လည်းခေါ်တယ် ဒီမဲ့ခင်နေကြတော့ဒီမဲ့ခင်နေကျင့်သုံးနိုင်နာနေရင်ဒုက္ကတိဘုံဘဝနိဗ္ဗာန်နဲ့ရောက်နိုင်တော့ပေါ့ဒါကြောင့်မို့ကုသိုလ်မဲ့ခင်နေတမ္မာမဲ့ခင်နေရတော့ဒုက္ကတိတို့ရောက်ရလမ်းကြောင်းဖြစ်ဟောရလမ်းခီးဖြစ်တော့ပေါ့အဲ့ဒီတမ္မာမဲ့ခင်တွေကိုအတက်လမ်းပြီးတော့ကျွန်တက်တဲ့လမ်းပေါ့နော်ဘောတက်တဲ့လမ်းဒုက္ကတိနိဗ္ဗာန်လမ်း အဆန်လန်းတော့အဆန်လန်းမှာဝီစီပေါင်းတွေပေါ်နေအဆန်လန်းအဲ့ဒီအဲ့ဆန်လန်းလို့ခေါ်တယ်ဆန်တက်တဲ့လမ်းပေါ့အဲ့ဒီကျတော့လောက်ရခက်တယ်ဆန်တဲ့ရေဆန်တဲ့ခက်တယ်ဒါတွေကျင့်ရခက်တယ်မိစ္ဆာမက်ခင်မိစ္ဆာမက်ခင်အာဟုတုမက်ခင်တရားတွေကျတော့မကောင်းတဲ့ဘုံဘဝတို့ ရောက်တဲ့လမ်းကြောင်းလမ်းခီးဖြစ်တယ်အဒီမဂ်ကင် မိစ္ဆာမဂ်ကင်လမ်းကိုတော့အစင်လမ်းအောက်ဘုံဆင်းသက်မကောင်းတဲ့ဘုံတွေကြောင့်ပေါ်တက်မှာအပေဘုံကြောင့်အောက်ဆင်းဒါကြောင့်အစင်လမ်းဒုက္ခတိအပေလမ်းအစုံလမ်းကိုစုံလမ်းဆိုမြော့လိုက်ပါ လွယ်တော့စုံလမ်းကြောင့်လူတိုင်းလုံးနိုင်ဆံလမ်းတော့တက်လမ်းကြောင့်တော်တော်ခက်တယ်အဲတော့ မက်ကမက်ကဆိုတာကဒီခုနကလမ်းကြောင်းလမ်းခီးကိုခေါ်တာအဲ့ဒီမက်ကအမြင်ရတဲ့တရားတွေသမမက်ခင်တရားတွေမိစ္ဆာမက်ခင်တရားတွေဒီတရားတွေရှိတော့အဲ့ဒီတရားအပေါင်းရဲ့အစိတ်ငါလေးတွေကိုမက်ခင်ကခေါ်မက်ခင်တရားအပေါင်းရဲ့အစိတ်သမဒိဋ္ဌိသမသင်္ကပ္ပဆိုင်လုံးဒီအင်္ဂါစိတ်ပိုင်းလေးတွေကိုမက်ခင်လို့ခေါ်မက်ကနဲ့အင်္ဂါနဲ့ပေါင်းတာ အကြောင်းချီးပြသိညိုပါသတိကဆရာတော်မာကန်တော်ဆရာတော်မြတ်ထိုလိုဂတိရောက်မည်လမ်းကြောင်းတရားပေါင်းကိုမက်ကဆိုပြီးကောင်းတဲ့ဂတိတွေရောက်နိုင်တယ်မကောင်းတဲ့တုတ်ဂတိတွေရောက်နိုင်တယ်ကောင်းတဲ့တုတ်ဂတိတွေရောက်နိုင်တယ်တုတ်ဂတိသွားကြောင်းတုတ်ဂတိလမ်းတုတ်ဂတိတို့သွားတဲ့လမ်းကြောင်းတုတ်ဂတိတို့သွားတဲ့လမ်းကြောင်းအဲ့ဒီတရားပေါင်းတွေကိုတုတ်ဂတိသွားကြောင်းလမ်းရင်တုတ်ဂတိသွားတဲ့လမ်းကြောင်းကြတော့လမ်းကြတော့ တမ္မာမက်ခင်ဒီဒုက္ခတိသွားတဲ့လမ်းကြောင်းကျတော့ပိဿာမက်ခင်နော်အဲကြောင့်အဲ့ဒီကောင်းတဲ့ဒုက္ခတိဒုက္ခတိရောက်မြဲလမ်းကြောင်းတရားပေါင်းမက်ကလို့ဆိုရဲမှတ်လို့လည်းကောင်းပါဆရာတို့ရေးတယ်ထိုထိုကလေးရောက်မြဲလမ်းကြောင်းတရားပေါင်းမက်ကဆိုပြီးထိုဤငါအစိမ့်မှမူမက်ခင်ဦးမှတ်ယူအမြဲခေါ်အဲ့ဒီတရားပေါင်းတဲ့တလုံးတလုံးတစ်ခုတစ်ခုစီကို နက်ခဲ့ဒါတွေတော့ဘုန်းကြီးတို့ဇိုင်းအင်္ဂါတွေလို့နော်တလုံးတလုံးဒီကိုဇိုင်းဇိုင်းက၅ပါးအပေါင်း၄ပါးအပေါင်းဒါဇံခေါ်တယ်ဒီမှာလည်းမဂ်ကင်၈ပါးအပေါင်း၁၂ပါးအပေါင်းဒါဒါကိုအပေါင်းကိုမက်မက်မက်ခင်အစိတ်စိတ်ကြမက်ခင်ကပေါ့နော်စိတ်အပေါင်းကြတော့မက်ခင်မက် မက်ခေါ်မှာ อืมတရားပေါင်းမဲ့อืมအဲ့တော့မေဃဒရာလန်ခီလို့ဆိုလိုတယ်လန်ခီနဲ့တူသောပညာဆိုင်ရာလမ်းစဉ်ကိုမက်ကနော်လမ်းကြောင်းလို့လည်းခေါ်တယ်လမ်းခီလို့လည်းခေါ်တယ်အတူတူပါစိတ်ကလုံးเนี่ยအဲလမ်းခီနဲ့တူတဲ့ပညာစာရည်တဲ့လမ်းစဉ်ကောင်းတဲ့လမ်းစဉ်ရှိတယ်မကောင်းတဲ့လမ်းစဉ်ရှိတယ်လမ်းမှန်သမျှဒါမက်ကဒါဆိုရင်ဘုန်းကြီးတို့ကမက်ကဆိုရင်ဟို ကောင်းတဲ့ဘက်မှာအကျက်ဒီလိုသုံးထားတာတွေ့တော့အဲဒီ မက်ကဆိုတာကသူ့ရဲ့တက်တက်ဆိုရင်မက်ပဲလမ်းခီးပဲဒါပဲဟောတွဲလိုက်မှဟောသောတာပတိမဉ္ဇဉ်သရဂိုင်းမဉ္ဇဉ်အဲ့အဲ့ဒီကြိုင်တော့တမျိုးမက်လေးပါဖုတ်လေးပါအဲ့ဒါဆိုရင်အထက်တန်းစာတွေကိုပြောတော့ရိုးရိုးမက်ကတက်တက်ကလမ်းတို့ခီးတို့ဒီလိုဟောတယ်မှတ်ထားဒီတော့အဲ့ဒီဥမာလေးနဲ့ကံအောင်ပဂရိလမ်းခီးကကောင်းတဲ့ရက် မကောင်းတဲ့ရာကိုသွားရင်ရောက်စေတာလန်ကြီးတကူပါလိုက်ကောင်းတဲ့ရာလည်းရောက်ပါလိမ့်နော်မကောင်းတဲ့ရာဆိုလည်းရောက်ပါစေအဲ့ဒီတူပဲပညာဆိုင်တဲ့တမ္မမက္ကင်နေဒုက္ခရီပုံပွားနဲ့ဒုက္ခရီပုံပွားရောက်စေစိတ်ညှဉ်းနှွမ်းခြင်းမှာဖြူစင်ခြင်းဆိုရောက်စေတတော်တာမဲ့လို့ခေါ်တော့အဲ့တော့ဒီတမ္မမက္ကင်နေပွားများထုတ်နေရင်ကိုက မညာဖုန်ညာနေအရတ္တမညာဖုန်ညာမရသေးရင်တော့ဘုန်းကြီးတို့ဘဝတွေသွားရအောင်ပါဦးပြဒုက္ခရိဘုံဘဝမရောက်တော့ဒုက္ခရိဘုံဘဝရောက်နေတဲ့ပုံကိုယ်လေးနဲ့ဒီမဂ္ဂင်တရားတွေကျင့်သုံးတဲ့ဒုက္ခရိဘုံဘဝရောက်မဂ္ဂင်ဆိုတာကတော့ဒီကုသိုလ်ဘက်မှာလည်းရှိတာအကုသိုလ်ဘက်မှာလည်းရှိတယ်ဘယ်ကုသိုလ်မဆိုမဂ္ဂင်ကရှိနေပြီးတော့ ဒုက္ခရီပုံပွားရောက်ပြီမဲ့လို့ဒီမဂ္ဂင်တရားတွေကျင့်သုံးနိုင်ဒုက္ခရီပုံပွားနဲ့ဒုက္ခရီပုံပွားရောက်သွားနိုင်တယ်ဒီတဲ့ဒီတဲ့ဆင်းမြင်တဲ့ဒုက္ခရီပုံပွားလည်းရောက်နိုင်ဒီမဂ္ဂင်တရားတွေတမ္မာမဂ္ဂင်တရားတွေတကယ်ကျင့်သုံးနေဘုန်းကြီးတို့စိတ်ထဲမှာစိတ်တရားညှဉ်းနှွမ်းခြင်းတွေမရှိတော့ဖြူစင်တန့်ရှင်းပါဒီမဂ္ဂင်ရတတ္တိယအဲ့လိုတမ္မာမဂ္ဂင်တတ္တိတကယ်ကျင့်တကယ်ငြိမ်းချမ်းနေမအေးချမ်းနေတကယ်ကျင့် သုတနာမဂ္ဂင်၈ပါးလမ်းစဉ်ကြီးတရားတွေကိုတကယ်ကျင့်လာမယ်ဆိုရင်အဲစိတ်တွေဖြူစင်တန့်ရှင်းအောင်ကျင့်အဲ့ဒါမှသာလေကိုကျင့်တဲ့ကျင့်အတိတ်ပဲရှိဒါကြတော့တော်တော်များများကပေါ့နိဟိုမေရကိုရပညာပြောတယ်သူ့မှာဖြူစင်မှုတန့်ရှင်းမှုမရှိတော့အများထင်မြင်သေးစေဖြစ်တော့ဘာနဲ့တူလဲဆိုတူတယောက်တင်ထင်သေးခံလို့ဘာသာတစ်ခုလုံးမှာထင်သေးခံ သူကဗုဒ္ဓဘာသာလုံးနေပြီးတော့တတ်ရမလားဖြတ်ရမလားခိုးရမလားဆိုအဲ့တော့ဘာသာရေးပါသွားထိခိုက်တယ်တော့ညာဘာသာရေးကတတ်တာပဲကျင့်တဲ့ဘောကတတ်တာသူမကျင့်ရင်သူမကောင်းရင်သူ့ပြောငါ့ကိုခုအလုံးမတော့ဘာသာတစ်ခုလုံးပဲအပြစ်ပြောတာမျိုးဖြစ်သူကမကောင်းမှမကျင့်မကျင့်မနဲ့အမိကလောက်တည်းကျင့်နေတော့ပြီးတော့အဲ့ဒီညာအဲ့ဒီလိုပဲဖြူစင်မဖြူစင်ုံနဲ့ဘာသာတစ်ခုလုံးဆွဆွလို့မရပါဘူး သူမကျင့်လို့သူမဖြူစင်တော့မကျင့်တယ်လို့မဖြူစင်ဘူးလေညှဉ်းနှွမ်းနေမှာနောက်ဒိဋ္ဌိစာရမိစ္ဆာမက်ခင်နေနော်ဒါတွေကတော့ဒုက္ခရီပုံဘွားမှာဒုက္ခရီဟုတ်လားဒီတချို့လူဘွားရောက်လာတယ်နတ်ဘွားရောက်လာတယ်ဒါပေမဲ့ဒီမိစ္ဆာအယူမိစ္ဆာမက်ခင်နေရှိတော့ကောင်းကောင်းတဲ့ဘွားနဲ့မကောင်းတဲ့ဘုံဘွားအောက်ပြန်ကြအောင်သူငုံလုံးကလူဘွားနတ်ဘွားရောက်တဲ့စိတ်ဓာတ်တွေဖြူစင်တဲ့ဘွားတော့ရောက်ပါဒါပေမဲ့သူက ဒီမစ္ဆာမကင်နဲ့ကျင့်သုံးနေတဲ့ခါကျတော့ဖြူစင်တာတွေကညှဉ်းနှွမ်းတော့အဲကြောင့်မစ္ဆာမကင်နဲ့ကျတော့ဘယ်လိုလဲဆိုကျင့်သုံးတဲ့ပုံကိုနော်ကောင်းတဲ့ပုံပေါ်ရောက်ရတယ်မကောင်းတဲ့ပုံပေါ်အသွားရမယ်စိတ်ဓာတ်တွေဖြူစင်တန့်ရှင်းနေတဲ့လူဝနာဝရောက်ပြီပြင်မယ်လို့လေကိုကဒီမိစ္ဆာမကင်နဲ့ကျင့်သုံးနေတော့စိတ်ဓာတ်ပြန်ညှဉ်းနှွမ်းသွားတော့အဲ့ဒါမျိုးပြအဲ့ဒီလိုဖြစ်စေတတ်လို့တောင်းမယ်လို့ခေါ်တဲ့သူ့မှာလေ ဤသို့မှန်သည်ဖြစ်စေမှားသည်ဖြစ်ထိုထိုပုံပုံထိုထိုဘဝထိုထိုစိတ်များသို့ရောက်စေနေအောင်ပို့ဆောင်တဲ့တတ္တိယမေဃတတ္တိမှားသည်ဆိုတာတမမေဃကိုပြောတယ်မှန်သည်မှန်သည်ဖြစ်စေဆိုတာတမမေဃမှားသည်ဖြစ်စေဆိုတာမေဆာမေဃပေါ့မေဃဆိုဘုရားကကဟိုမေဃရှင်ပါပဲစိတ်ကမြင်ထားတာဟုတ်အဲတော့ကိုကကိုယ့်ရဲ့လောရပေါ်မှာမူတည်တာပဲမှန်ကန်တဲ့မေဃနဲ့ကျင့်သုံးနေတာ အဲကောင်းတဲ့ပုံပါကောင်းတဲ့စိတ်တွေဖြစ်မှာ မားတဲ့မကင်နဲ့ကျင့်သုံးနေတော့ဒါမကောင်းတဲ့ပုံပါမကောင်းတဲ့စိတ်ထားတွေဖြစ်မှာအဲ့ဒီလိုမှန်တယ်ပြေမှားပြေမှားမှာမှာမှာပေါ့လေထို့ထိုကိုလှုပ်ထားတဲ့လှုပ်ရတိုင်းထို့ထိုပုံကစိတ်ထားများရောက်အောင်ရောက်စီအောင်ပို့ဆောင်တတ်တဲ့သဘောကိုဒါမကပစ္စည်းလို့ဒီလိုမိတ်နော်အောက်ဆက်ကြည့်မယ်နော် အကပစ္စည်းဥပမာဆိုတဲ့ကဘုန်းကြီးဟောမှာဥပမာလေးနဲ့ပြောရှေ့ရှေ့တော့ဆရာတော်ကြီးကတော့အကပစ္စည်းကိုရှေ့ဆရာတွေကဗာမိတ်လဲဆိုလေသိမ်းမောနဲ့တူတယ်ဗမိတ်လေသိမ်းမောကြဒီဘက်ကနေဟိုဘက်ကကူတာကူလို့ရတယ်ဒီဘက်ကဟိုဘက်ကသွားရင်ဒီဘက်ကဟိုဘက်ကကူမယ်ဟိုဘက်ကပုံကလည်းဒီဘက်ကကူခြင်းကူလာနိုင်တယ်လေသိမ်းမောကြီးဟိုဘက်ကနေပြီး ဒီဘက်ကန်းနဲ့ဟိုဘက်ကန်းကူးခြင်းတဲ့ပုံကိုယ်ပို့ဆောင်ပေးဟိုဘက်ကန်းနဲ့ဒီဘက်ကန်းလာခြင်းတဲ့ပုံကိုယ်လည်းပို့ဆောင်ပေးတယ်လို့ပဲထို့အတူပဲမဂ္ဂင်တရားတွေကဒုက္ကတိယဒုက္ကတိပုံပါနဲ့ဒုက္ကတိသို့ပို့နိုင်တယ်ဒုက္ခတိရောက်နေတဲ့ပုံကိုယ်လည်းဒုက္ကတိပုံပါလို့ပို့နိုင်တယ်အဲသူကအထူးဒုက္ခတိကနေဒုက္ခတိပို့တယ်ဆိုတာတော့ကိုယ်ကလူဝလူဝလူဝဆိုတာဒုက္ခတိဘဝပဲနတ်ဘဝဒုက္ခတိဘဝရောက်တာမိစ္ဆာမဂ္ဂင်နဲ့ကျင့်တော့ နော်အပယ်လေးပါးရောက်တာဒုက္ခရောက်နော်ချို့ကြတော့မကောင်းတဲ့ပုံမှာရောက်ပေမဲ့လို့ဒီတမ္မာမဂ္ဂင်နဲ့ကျင့်သုံးတဲ့ခါကျတော့ဘုန်းကြီးတို့ဝိမာရိကပိဋ္တာလို့တွေ့ရပါတယ်တန်ရုပ်တွေထဲမှာနော်ပြတုဝစီတာပိဋ္တာလို့တမ္မာမဂ္ဂင်နဲ့ကျင့်သုံးရင်လည်းဒုက္ခပုံမှာရောက်နေတာတော့အောက်တန်းစာပုံမှာရောက်ပေမဲ့လို့ဒုက္ခအထက်တန်းကြတဲ့ပုံမှာတွေရောက်တမ္မာမဂ္ဂင်ကျင့်သုံးတော့ပို့ဆောင်ပိဋ္တာတော့ အမှန်စင်စစ်မှန်မဲ့ခင်တရားတတ္တဝါတို့ဟာသူကတိတော်၎င်းလုံးတဲ့ရောက်စီတတ်သည့်လမ်းစဉ်ဖြစ်သောကြောင့်လမ်းခီးနဲ့တူ၏ဆိုလည်းအဓိပ္ပာယ်ပေါ်လွင်ထင်ရှားတယ်ဒီမှာရှေ့ဆရာများပြလေသင်္ဘောနဲ့တူတာတဲ့ဆိုင်လမ်းခီးနဲ့တူတာတော့ပို့ပြီးတော့အဓိပ္ပာယ်ပေါ်မဂဒရာလမ်းခီးဆိုအဓိပ္ပာယ်ဆိုလိုတဲ့အတွက်စဉ်းစားကြည့်နေလွယ်လွယ်နဲ့ထိရောက်သည့်ဥပမာဖြစ်သည်ကိုယူဆနိုင်မှာမင်းဘေဂရီလမ်းခီးဟာလမ်းပေါ်မှာသွာလာနေ လိုရာအရာတို့ပို့ဆောင်ပေးတယ်လို့ပဲထို့တူဒီမဂ္ဂင်၈ပါးမဟုတ်ဘူးမဂ္ဂင်၁၂ပါးကကုသိုလ်ကံမှာလည်းရှိတယ်အကုသိုလ်ကံမှာဝိပမကိရိယာအကုန်လုံးရှိပါထို့တူကုသိုလ်အကုသိုလ်ဝိပကိရိယာစိတ်တို့နဲ့ရှိတဲ့မဂ္ဂင်တရားတွေအတုဖြစ်တဲ့တရားများလိုရာအာယုလိုရာကိစ္စကိုပို့ဆောင်နေတဲ့တတ္တိဟာမဂ္ဂပစ္စည်းဖြစ်တယ်။ဒါလေးမှတ်ထားပါဦး။အဲတော့ ဒုက္ခတိပုံပွားဒုက္ခတိပုံပွားတို့၎င်းနိဗ္ဗာန်တို့ပြေးသွားနေတဲ့စိတ်စင်တိုင်းလံခိတဝဲကျေစုပြုတတ်တဲ့တရားစုကမေဃပစ္စည်းပဲနော်ဒုက္ခတိပုံပွားတို့ရောက်အောင်ပြေးသွားနေရောက်အောင်လုပ်တဲ့စိတ်စင်နာတွေဒုက္ခတိပုံပွားပဲဖြစ်ဖြစ်နိဗ္ဗာန်ဖြစ်ဖြစ်ရောက်အောင်သွားနေတဲ့စိတ်စင်နာဒါဟာမေဃပစ္စည်းပဲကျေစုပြုတော့မေဃတတ္တိလို့ခေါ်ရတယ်နော် စိတ်စေနာကိုဖြောင်းဖြောင်းသွားစေရန်လည်းကောက်ကောက်ကောက်သွားစေရန်ကျေးဇူးပြုတတ်သောတရားပေါ့နော်ဒီကတော့ခုနတမ္မာမဲခင်တရားကြစိတ်စေနာဖြောင်းဖြောင်းသွားလုပ်ပေးတာမိစ္ဆာမဲခင်တရားကြစိတ်စေနာ ကောက်ကောက်ပေါ့မယုံတော်မှုနဲ့သွားတော့အဲ့ဒီလိုဖြစ်စေတတ်တဲ့တရားလို့ဒါပြောလို့ရင်ဒီထဲမှာတော့ရှေးရှေးဆရာတော်ကြီးတွေကသူကဇာမက်ကပစ္စယော ထိုဤမာသို့ဆုံးသူပုတ်သည်ဥဒုမသွေသဟေတုကသဟဇာ73ပါးတွင် ဖြူစင်မဲညဤအဖြစ်မှပြန်လည်ဆူချဲပြန်လည်ဆူလဲထုတ်ဆောင်ဆဲယူထွမြောက်ကြောင်းဟူသောမဂ္ဂတတ္တိတုဖြင့်ခြေစုပြုခြင်းလက္ခဏာယောတာယမရှင်မဂ္ဂင်12ပါးပစ္စည်းတရား၎င်းလို့ဒီလိုဤတုဒ္ဒံကိုဆရာတော်ကြီးက လက်ကပစ္စည်းဖျားရှိခိုးကိုအဲ့ဒီလိုလေးရေးသားတာဒါလေးလည်းကိုကတနိုင်ကြပါဗျာနောက်ကရှေးဆရာကြီးတွေပြောတဲ့ဒါကရင်နောက်နောက်ဆရာများယူဆကြရင်ဒါတွေကပြောပြီးတော့မှဘုရားဒီမှာမက်ခင်12ပါးဒါကြည့်မယ်နော် မက်ခင်12ပါးဒါသင်္ညိုတွေကြာနာသင်ယူထားတဲ့ခါကျသွားအထောက်ကူပြုသင်္ညိုတွေကိုတေချာစိရိကြသင်ထားမှဒီ မကပစ္စည်းတို့ဇာနာပစ္စည်းတို့ပြောရတာပုံလို့နော်မလို့ဟိုတရားထုတ်တဲ့နေပဲပိုင်းတော့ဆိုရင်ဟိုဒီဇာနာမှာလည်းကုသိုလ်စိတ်မှာပဲရှိတယ်အကုသိုလ်စိတ်မှာမဖြစ်ဘူးမေကံတရားဆိုလည်းဟုတ်လားမေကံတရားဆိုတော့ကိုယ်တရားထုတ်နေတော့ကောင်းတဲ့ဘက်မှာရက်ထင်တော့မကောင်းတဲ့ဘက်မှာလည်းရှိအဲ့ဒါလည်းနားလည်းသဘောပေါက်တယ်ပြီးတော့မေကံ12ပါး တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မနာတမ္မာဇီဝတမ္မာဝါယမတမ္မာတတိတမ္မာသမာဓိဒါကတော့တမ္မာမဂ်ရဲ့၈ပါးပေါ့အဲ့ဓာတွေကိုဘုန်းကြီးကတရဂုံအနေနဲ့ကောက်တာတမ္မာဒိဋ္ဌိဆိုတာပညာကိုတရားကိုရကောင်း ကောင်းတဲ့မြင်ကောင်းတဲ့ဉာဏ်အမြင်ဆိုတော့အယူဆိုပညာပါတမ္မာတန်ကပ္ပကောင်းတာတွေတွေ့လက်တာတမ္မာသင်္ကပ္ပဝိတ္တ သမ္မာဝါစာသမ္မာကမ္မတသမ္မာဇီဝဒါတော့ဝိရဒိစိတ္တသုံးပါးတရားကိုကောက်တော့လေဒီတိုင်းပါနောက်ပညာတိုင်းထပ်ခွဲပြမယ်ကိုတော့တရားကိုကောက်ပြီးပဲဒီပုံသမ္မာဝါယမရဝိရိယကိုကောက်ရပါဒါကတော့ကောင်းတဲ့ဘက်မှာဆိုသမ္မာပံလုံးလာဝိရိယမျိုးပေါ့သမ္မာတတိဒါလည်းကောင်းတဲ့တတိဘက်မှာပဲတတိစိတ္တကောင်းတယ်သမ္မာသမารိဧကကတာဒါတော့ကုသိုလ်ကုသိုလ်ပဲကရိယာဘက်မှာရှိတဲ့ တရားတွေမှတ်ထားမယ်ပြီးတော့မိစ္ဆာဒိဋ္ဌိမိစ္ဆာသင်္ကပ္ပမိစ္ဆာဝါယမမိစ္ဆာသမာဓိဒါကြတော့မိစ္ဆာမက္ခင်၄ပါးပေါ့မိစ္ဆာဒိဋ္ဌိကြဒီနေရာမှာမိစ္ဆာနဲ့တွဲတဲ့အတွက်သူကအယူဆမှားတယ်ဆိုတော့ဒီတော့ဒိဋ္ဌိပဲကောက်မိစ္ဆာသင်္ကပ္ပကြတော့ဝိတက်ကောနော် ဟိုဘက်ကလည်းတမသင်္ကပ္ပလည်းဝိတက်ပဲမိစ္ဆာသင်္ကပ္ပလည်းဝိတက်ပဲကုသိုလ်ဝိဘကရိယာမှာ ဖြစ်နေတော့ဓမ္မသင်္ကပ္ပပေါ့အကုသိုလ်ဘက်မှာ ဖြစ်နေတော့မိစ္ဆာတန်မိစ္ဆာသင်္ကပ္ပဒီလိုပဲကိုယ်ရင်တော့ဒါကြောင့်တရားကိုကြရင်တော့အတူတူပဲဝိတက်မိစ္ဆာဝါယမှာတရားကောင်းတော့ဝိရိယအကုသိုလ်မှာဖြစ်တဲ့နေရာမျိုးဝိရိယမျိုးဆိုရင်တော့ဒါမိစ္ဆာဝါယမှာဒါမှနှစ်ခုလုံးက တေကိုကောင်းဝီရိယပဲကုသိုလ်ဝိဘကရိယာမှာရှိတဲ့ဝီရိယနဲ့အကုသိုလ်မှာရှိတဲ့ဝီရိယဒီလိုပဲကြွားမိစ္ဆာတမာတိဧကကတမာတိကကောင်းတဲ့နေရာမှာလည်းကုသိုလ်ပဲဝိဘကကရိယာပဲမှာလည်းရှိနိုင်တယ်လို့အကုသိုလ်ပဲမှာလည်းရှိနိုင်တယ်ဧကကရနော်အများကြီးပဲဧကကရကြာပြီးတော့ဖြစ်နေဒါမျိုးလေးကိုယ်ပြန်ပြန်နားလေအဲ့တော့တူရာပေါင်းယူမယ်နော် ပညာဟုတ်လားအဲတမ္မာဒိဋ္ဌိယပညာဟုတ်လားသူကတိတဝိတက်ဝိတက်ကြတော့ဒီဘက်မှာလည်းမိစ္ဆာသင်္ကပ္ပမှာလည်းဝိတက်ပါတူးနေတော့ဒါတော့တစ်ခုပဲယူပရိသုံးပါသမ္မာဝါစာသမ္မာကမ္မတာသမ္မာဇီဝဒီသုံးပါတော့ကွဲဒါသုံးမျိုးလုံးယူမယ်ဝိရိယသမ္မာဝါယမမိစ္ဆာဝါယမဝိရိယချင်းတူတော့ဒါတစ်ခုပဲယူမယ်နော်ဒါတတိယတော့ ကုသိုလ်ကံမှာရှိတတိယတော့ကုသိုလ်ကံမှာရှိတယ်မှတ်ထားဧကကရာဧကကရာကြတော့ကုသိုလ်ဒီတမ္မာတမာရီကြတော့ကုသိုလ်ဝိပကရိယာဘက်မှာလည်းရှိတယ်မိစ္ဆာတမာရီကြအကုသိုလ်ဘက်မှာလည်းရှိအဲ့တော့တူရပေါင်းရင်လည်းတူရပေါင်းလိုက်တော့ပညာဝိတေတမ္မာဝါစာတမ္မာကမ္မတတမ္မာဝိရတိသုံးပါဝိရိယတတိဧကဂရနောက်ဒိဋ္ဌိဒိဋ္ဌိယူရလိမ့်မယ် ဘာဖြစ်လို့ဒိဋ္ဌိကတိတကွဲနေတယ်ပြနော်အလုံး၉ပါးပေါ့ကျန်တဲ့ဒီဘက်ကမိစ္ဆာဘက်ကဝိတ္တဝိစာဝိတ္တတူတာပေါင်းယူမယ်နော်အကုန်လုံးမက်ကင်12ပါးတရားကိုကောင်းလိုက်ရင်မက်ကင်တရားကို၉ပါးလို့မှတ်ထားမယ်ဘာတွေလဲဆိုပညာဝိတ္တသမ္မာဝါစာသမ္မာကမ္မတသမ္မာစီဝိတ္တိစိတ္တိ၃ပါးပေါ့ပြီးတော့ဝိရိယတတိဧကဂရဒိဋ္ဌိ အဲလိုမှတ်ထားတူရပေါင်းယူလိုက်ရင်မဲခင်တဲကိုကိုပါအဲလိုမျက်စိတော့ကိုမျက်စိတော့ကိုယ့်ကိုယ်ကိုယ်ကမြင်အောင်ကြည့်တာနော်အဲမဲခင်တဲကိုတွေမှာတခါဘုန်းကြီးတို့ကဟောဘယ်စင်တိတ်ကဘယ်မှာဖြစ်တယ်ဘာညာဒါတွေလည်းသိထားရမယ်အဲ့ဒီမှာပေါင်းပြီးတာမှပြောကြအောင်ပေါ့ဗျပညာစင်တိတ်ပညာစင်တိတ်ဆိုတော့သောမနာဒါနသောမနာစိတ်မှာပဲရှင်းတယ်ဆိုကုဝေဝိပကရိယာပေါ့ဗျ ဒါမျိုးတွေပါပါပဲအတူတူပါပဲပြီးတော့ဝိရတိစိတ္တိသုံးပါဒါလည်းကောင်းတဲ့ဘက်မှာပဲသောဗနာစိတ္တိထဲမှာပါတော့သောဗနာစိတ်မှာပဲရှင်းတတိတတိကလည်းကုသိုလ်ဘက်ကုသိုလ်ဝိဘကရိယာဒီဘက်မှာပဲရှင်းနော်ဒီသုံးပါကတော့ပညာရဲ့ဝိရတိစိတ္တိသုံးပါရဲ့တတိဒါပေါင်းပြောတကယ်လည်းတစ်ခုတစ်ခုဒီဘုရားလိုက်ပြီးတော့ရှင်ဘော ရှင်ဘက်ပြကြည်ဟာပညာဆိုပညာစေတသိက်တဲ့ဘလောက်ရှင်နေဒါမျိုးတွေပေါ့အဲဒီ ပညာရှင်တဲ့စိတ်သိဒီထဲမှာပါတဲ့ပညာပညာစိတ်ပညာစိတ်တိကပညာစိတ်ဘလောက်ရှင်တော့အဲ့ဒီစိတ်မှာရှင်တဲ့ပညာပေါ့ဝိတက်ကလည်းဝိတက်စိတ်ရှင်တဲ့အားလေးပေါ့ဒါကြတော့သိညိုပြန်ပြောနေရတယ်သိညိုပြန်ပြန်ပြောရအဲ့ဒီအားလေးပြန်ပြန်နားလေဒါကခုနကတော့ချုံပြောလိုက်တယ်အဲ့တော့ပညာရဲ့ဝိတ္တိစိတ်သုံးပါတတိတရားတရားတွေကတော့ ကုသိုလ်ဝိဘက်ကရိယာစိတ်တော့မှအတူတူပါဖြစ်တယ်အိမ်မှာပဲရှင်းတယ်ပေါ့ဗျဒီလိုမှတ်ထားပြီးတော့ဝိတက်ဝိတက်ကြကြည်လိုက်ကုသိုလ်ဘက်မှာအကုသိုလ်ဘက်မှာပါတယ်ဝိရိယကုသိုလ်ဘက်မှာအကုသိုလ်ဘက်မှာပါတယ်ဧကကရကုသိုလ်ဘက်မှာအကုသိုလ်ပြောချင်တာကကုသိုလ်အကုသိုလ်ဝိဘက်ကရိယာအကုန်လုံးပါတယ်ပေါ့ဗျဒီစရိတွေတောင်းလုံးကြတော့ရေဝင်ရပြီတော့သူကကောင်းတဲ့ဘက်မှာတော့ နော်အဲရှိတယ်လို့တမဝိတ္တဆိုရင်တော့ကောင်းတဲ့ဘက်မှာကုသိုလ်ဘက်ကရိယာပေါ့မိစ္ဆာဝိတ္တကြတော့အကုသိုလ်ဘက်မှာဒါကြောင့်မို့သူတို့ကစိတ်အားလုံးမှာအထိုက်တရားလျော်တော့ပေါ့သူရှင်းသိတရားလျော်တော့အတူတူဖြစ်တဲ့ရှင်းနေဝိရိယအဲတော့ဝိတ္တဝိရိယဧကဂတာတရားတွေကတော့ကောင်းတဲ့ဘက်မကောင်းတဲ့ဘက်ဒီလိုဖြစ်တဲ့တရားတွေဒီလိုမှတ်တာဟောဒိဋ္ဌိစေတသိက်ဒိဋ္ဌိတရားကိုဒိဋ္ဌိနေ ဒါကြတော့အကုသိုလ်စိတ်မှဖြစ်တယ်ဒီလိုမှတ်တယ်အကုသိုလ်စိတ်ပြီးတော့ဝိတေဝိရိယဧကဂရာရိယကုသိုလ်ဝိပကရိယတို့ဖြင့်တမ္မာမဲ့ကေပေါ့အဲတို့ဝိတေဝိရိယဧကဂရာတို့အကုသိုလ်စိတ်မှဖြစ်မိတ်ဆံမဲ့ကေဒီမှာတတိထားဝေယကဒီမှာတော့မဆွေရေးမထားဘူးတတိလေးကြည်တယ်တတိလေးကြတော့တရား ကုသိုလ်ဘက်မှာကုသိုလ်ဝိဘက်ကရိယာဘက်မှာရှိတယ်ကောင်းတဲ့ဘက်မှာရှိတယ်မကောင်းတဲ့ဘက်မှာမရှိဘူးနော်ဒါမှတမ္မာတတိတတိရှိနေတဲ့ပုဂ္ဂိုလ်ဟာကောင်းတဲ့ဘက်မှာရှိနေမကောင်းတဲ့ဘက်မှာမရှိဘူးအဲ့လိုလေးမှတ်ထားအဲ့ဒါဆိုရင်ပိုပြီးနားလည်သွားပါ့မယ်အဲ့ဒီမဂ္ဂင်တရားကိုကိုပါပေါ့မဂ္ဂင်တရားကိုကိုပါမှာသူတို့ဥမာဆိုပါတော့ဝိတက် အများနာလည်းပြောဝိတက်ဆိုရင်အဲတွေးဆောင်ရင်တစ်ဆက်ကျင်းတဲ့ကာမစိတ်44ပါပရမဇန်7ပါစိတ်55အဲဒီမှာဉာဏ်နဲ့အာယစိတ်ကြီးဉာဏ်နေသေးတယ်ဉာဏ်နဲ့အာယစိတ်ကြီးဉာဏ်နေသေးတဲ့အခါကျတော့ပြီးတော့ဉာဏ်ကြီးတွေကမဲခင်ဒီတချို့မဲခင်စိတ်တွေကဒီအာယစိတ်78ပါမှာအတူတကွဖြစ်ပေမဲ့လို့လေအဲ့ဒီစိတ်တိတ်တွေကမဲခင်မထိုက်ဘူးဘာဖြစ်လို့လဲဆိုတော့ တင်းညုံမှာအဲ့ဒါလေးပါတယ်အာယတုကေတုမက္ခင်ကနေနန္ဒပန္တိမက္ခင်ထပ်ဘူးဘာလို့လဲဆိုတော့ဒီမက္ခင်တရားတွေအာယစိတ်78ပါမက္ခတတိကျေစုမပြုတ်နိုင်တဲ့အတွက်အာယစိတ်ကလွဲတဲ့စိတ်တွေပဲမက္ခတတိကျေစုပြုတ်တယ်အာယစိတ်ကိုဖယ်ထားတဲ့ဉာဏ်တဲ့စိတ်တွေကတာယစိတ်ပေါ့အဲ့6ပါးနေဒီလိုပါဖြစ်တဲ့စိတ်ပေါ့ အာယစိတ်ကတော့ဟိ6ပါလွတ်နေတဲ့အတွက်အာယစိတ်ကိုခေါ်ဒီတော့အာယတုကမဲခင်ကနေနတ်လပန်းဒီသိညော်တဲ့ဒါပြောသွားဒီတော့မဲခင်တရားတွေမဲခင်တရား12ပါးအာယစိတ်စိတ်အာယစိတ်18ပါးတော့မေဃတာတိပြင်ခြေစုမပြုတ်နိုင်ဘူးခြေစုမပြုတ်နိုင်တဲ့အတွက်မဲခင်တရားတွေဟာသူနဲ့တူရှင်မောတာယစိတ်ဟုတ်လားဉာဏ်နဲ့စိတ်တွေ တာရီစေ82ပါးကိုမေဂတတ်တွေဖြင့်ကျေစုပြုတယ်ဒါလေးမှတ်ထားပါကြောက်မှာကျေစုပြုခြင်းများဘုန်းကြီးရေးတာအဲ့ဒီမှာကတာရီစေ82ပါးတဲ့ကြည်အကုသိုလ်စိတ်တွေလည်းပါတာပဲကုသိုလ်စိတ်တွေဝိပဿနာစိတ်တွေကရိယာစိတ်တွေပါတာပဲအဲ့ဒါလေးတွေကျေစုပြုပုံလေးတွေခွဲပြအကုသိုလ်စိတ်ညာကြတော့သူနဲ့တူတူကဖြစ်တဲ့ လမ်းမလမ်းကောက်မိစ္ဆာမကင်၄ပါးတို့ဖြင့်အကုသို့ဒုစိုက်တွေပြုလုပ်တာပေါ့ပြုလုပ်တဲ့ကဒေါဂရီပုံပွားရောက်တယ်ဟင်ဆိုလိုတာကတော့ဒီမိစ္ဆာမကင်၈ပါးနဲ့ပဲဒုစိုက်တွေပြုလုပ်တော့သူတန်တမှာအကုသို့စိတ်တွေဖြစ်တာအဲ့ဒီအကုသို့စိတ်တွေပဲကိုပို့လိုက်တယ်ဒေါဂရီပုံပွားရောက်ဟုတ်တာဒါကပါလေမကင်မိစ္ဆာမကင်တွေကျင့်သုံးတဲ့အတွက်မေကမေချေခံပြီးတော့ဒုစိုက်တွေကျင့်သုံးတဲ့အတွက် အဲ့ဒီစိတ်တရားပဲကိုရောက်တာလာမမကောင်းတဲ့ပုံပွားရောက်ပို့လိုက်တာကုသိုလ်စိတ်ကုသိုလ်စိတ်တွေဖြစ်ဖို့ဒါနကုသိုလ်ပဲပြုပြုသီလကုသိုလ်ပြောဘာဝနာကုသိုလ်ဒါကြတမ္မာမက္ခင်တွေပါတယ်ဘုန်းကြီးတို့တရားထုတ်နေတယ်ခုဝိပဿနာတရားထုတ်နေဆိုပါမက္ခင်၈ပါးလမ်းစဉ်နဲ့ညီအာနာဝနာအထုတ်မယ်တက္ကမအထုတ်မယ်အထုတ်နေတဲ့ခိုက်တာမှာဆိုဒါမက္ခင်၈ပါးပါတာပဲဒီမက္ခင်၈ပါးက ဇံကုဇံကုတို့လည်းဇံလည်းမရသေးဘူးဆိုရင်ကာမဝဒကုသိုလ်မဲ့လည်းမရသေးဘူးဆိုတာကာမဝဒကုသိုလ်ဇံရတော့မှဇံကုသိုလ်မဲ့ရတော့မဲ့ကုသိုလ်ဝိပဿနာအထောက်နေပေမဲ့လို့ဒါမာကုသိုလ်ပဲဖြစ်တယ်ဒီမဲ့ငယ်ရှိပါလမ်းစဉ်နဲ့ကြီးကိုယ်တရားအထုတ်နေတဲ့အတွက်ဒါကုဘယ်သွားလို့ရလဲဝိပဿနာဉာဏ်နဲ့ဆင်းရဲတက်နိုင်တယ်မဲ့ညာပုံညာရရင်နိဗ္ဗာန်ရတယ် ဒါကိုပြောတာဒါကဝိပဿနာပဲဘာဝနာပိုင်းကိုပြောတယ်တကယ်လို့ဘုန်းကြီးတို့ဟာဒါနလုပ်မယ်သီလလုပ်မယ်ဒါနကိုလည်းစနစ်တကျလောက်တတ်မှာပေါ့နော်စနစ်တကျလူတာကိုတန်တာကိုအရေးကြီးတယ်အဲ့လိုလူတဲ့အခါမှာလဲဒါနကုသိုလ်လုပ်ပြီးဆိုရင်ဒါကကာမောကလကုသိုလ်စိတ်ပဲဒီမဂ္ဂင်၈ပါးတော့ပါတာပဲမဂ္ဂင်၈ပါးနဲ့ညီဒါနကုသိုလ်လုပ်တဲ့အခါကျတော့ ဒါတော့ကောင်းတဲ့ပုံပေါ်ကိုရောက်စီသီလတွေကျင့်တယ်ကောင်းတဲ့ပုံပေါ်ရောက်တာဒီဒါနကုသိုလ်ပဲလုပ်လို့သီလကုသိုလ်ပဲလုပ်လို့ဒီခိုက်တာတော့ကာမဒရာကုသိုလ်ပဲအဲ့ဒါမဂ္ဂင်7ပါးလမ်းစဉ်နဲ့ညီပြုလုပ်တော့ဒီကုသိုလ်တွေကြောင်းလို့ကောင်းတဲ့ပုံပေါ်ရောက်တယ်အဲ့ဒီဒါကကာမဒရာကုသိုလ်ပြောတော့ဘုန်းကြီးတို့တရားတွေအထုတ်တယ် ဟုတ်လားဇံမိုင်းသွားတဲ့ပုဂ္ဂိုလ်ဇံကုသိုလ်တွေရအောင်ထုတ်တော့ဇံကုသိုလ်ရဖို့လည်းမဂ္ဂင်၈ပါးနဲ့ညီကျင့်ရတာမဂ္ဂင်၈ပါးနဲ့ညီကျင့်တော့ဇံကုသိုလ်ပြတ်သွားဇံကုသိုလ်ရတော့ဇံကုသိုလ်ကြောင့်ဇံတရားတွေရဇံတရားတွေရပြီးသိသွားမယ်ဆိုရင်တော့ရူပဆောင်မှုအရူပဆောင်မှုကိုရတဲ့ဇံအလျော်စွာရောက်ဒါမျိုးပြောတယ်အရူပဇံဆိုအရူပဇံကုသိုလ်အရူပဇံညရောက်တော့အရူပဇံညရမှာ အဲ့ဒါနဲ့တည်သွားမယ်ဆိုအရူပဆံမှုရောက်တော့မှာအကုသိုလ်ဘက်ကနေပြောတော့မှာနောက်ပြီးတော့ဝိဘတ်စိတ်တွေဝိဘတ်စိတ်တွေမှာလည်းတမမဂ္ဂင်7ပါးပါတာပဲအကျိုးဝိဘတ်စိတ်တွေနော်ကုသိုလ်ကာမဒရာကုသိုလ်စိတ်7ပါးဝိဘတ်စိတ်7ပါးကရိယာစိတ်7ပါးပေါ့ရူပကုသိုလ်လည်းဒီတိုင်းမှာရူပဝိဘတ်ကရိယာအရူပဝိဘတ်ကရိယာအကြောင်းဖြစ်တဲ့ကုသိုလ်တရားတွေကြောင့်ဖြစ်လာတဲ့အကျိုးဝိဘတ်စိတ်တွေလည်း သူနဲ့အတူပါပဲမဂ္ဂင်၈ပါးလည်းမဂ္ဂပစ္စည်းဖြစ်တာပါမယ်မဂ္ဂပစ္စည်းလို့ဆိုနေတယ်နောက်ကရိယာစိတ်ကရိယာစိတ်မာကရိယာစိတ်ရှိတယ်ရူပကရိယာစိတ်အရူပကရိယာစိတ်ရှိတယ်ဒီကရိယာစိတ်ညမှာအတူတကွဖြစ်တဲ့မဂ္ဂင်၈ပါးကဒုက္ခရိပုံပါဆိုဆောင်းနေသောတရားများဖြစ်တယ်ဟုတ်လားကရိယာစိတ်ရဲ့ယဟန္တာတဏ္ဍမှာဖြစ်တော့ယဟန္တာတဏ္ဍမှာယကိလေသာတွေပြတ်လို့ဘုလဆက ချုပ်ငြိမ်းဆုံးသက်သွားအဲကြောင့်ဘုရားရဟနာတဏ္ဍာမှာဖြစ်တဲ့ကိရိယာစိတ်နော်သူတို့ဘုရားကိရိယာစိတ်တွေကဘုရားရဟနာတဏ္ဍာမှာပဲဖြစ်တော့သူတို့ကြသူဂတိပွားသူမရောက်နိုင်တော့မဆောင်နိုင်တော့ဘူးဘာဖြစ်လို့လဲဆိုသူတို့ကကိလေသာတွေကင်းပြသွားတယ်ဘုရားတွေလက်ဆက်တာအမြစ်ဖြတ်အမြစ်ပြသွားအကြောင်းသူတို့ကတော့သူဂတိပုံပွားသူမရောက်တော့ဘူးဒီမှာအဲ့တော့ အကြမ်းမြင့်ပေါ့နော်ဒါမဲမက်ခင်ဆိုကုသိုလ်ဘက်မှာလည်းရှိတယ်အဲအစာပြောအကုသိုလ်ဘက်မှာလည်းရှိတယ်ကုသိုလ်ဘက်မှာလည်းရှိတယ်ဝိဘက်မှာလည်းရှိတယ်ကိရိယာဘက်မှာလည်းရှိအဲတော့သူကကျေးဇူးပြုတဲ့အခါကျတော့ကုသိုလ်ကုသိုလ်မက်ခင်ခြင်းအကုသိုလ်အကုသိုလ်မက်အဲ့ဒီလိုမျိုးပဲကျေးဇူးပြုတော့ပေါ့အောက်မှာကျေးဇူးပြုပုံလေးနမူနာထုတ်ပြလိုက်အောက်မှာလောဘစိတ်ဆိုတာလောဘစိတ်တစ်ခုခုပေါ့ ဟိုကငဲ့ခင်၈ပါးနားတယ်နဲ့တကူကိုလိုချင်တဲ့စိတ်နဲ့လှုပ်လိုက်ပြီဆိုရင်အဲ့မှာငဲ့ခင်၈ပါးတော့မိစ္ဆာငဲ့ခင်၄ပါးပေါ့အဲ့မှာပါဝိတဝိရိယဧကဂရဒိဋ္ဌိပေါ့လောဘစိတ်လိုချင်မှုတကူအကြောင်းခံပြီးတော့ဒီငဲ့ခင်၄ပါးနဲ့ပြုလုပ်လိုက်တဲ့ခါကျရင်အဲ့မှာလောဘစိတ်ဝိတဝိစာရပါတဲ့ဧကဂရဒိဋ္ဌိပါတဲ့စေတသိက်တွေရှင်းနေတယ် အဲဒီစိတ်တွေကြောင့်တော့စိတ်စားရုပ်တွေနဲ့ဖြစ်တယ်အကုသကံအဲတော့ဒီမှာပစ္စည်းပစ္စုပန်ခွဲရင်ဒီလုံးကိုစိတ်တကူမှာဝိတဝီဝိရိယဧကရာဒိဋ္ဌိစိတ်အတူတကွဖြစ်နေတဲ့အခါမှာဝိတကပစ္စည်းလို့ဝိတစေတသိက်ပစ္စည်းယူလိုက်ရင်ကြံတဲ့လုံးဝစိတ်တစ်ခုပေါ့ဝိတကျင်တဲ့စေတသိက်၁၈ပါးပေါ့စေစားရုပ်ဒါတွေကပစ္စုပန်အဲ့ဒီနည်းနဲ့ မေဃတတ္တိမေဃပစ္စယတတ္တိနဲ့ကျေစုပြုတာလို့ပြောတယ်နော်ဒေါသမှုစိတ်လည်းဒီတိုင်းခွဲရမှာဉာဏ်နဲ့ကုသိုလ်စိတ်တွေလည်းဒီတိုင်းခွဲယူရမှာအဲစေတစာယုတ်ကတော့ဒီစိတ်ကြောင့်ဖြစ်တဲ့ယုတ်ဖြစ်တဲ့အတွက်ပစ္စုပန်ဘက်မှာအကျိုးဘက်မှာသွားထားအကြောင်းဘက်မှာထားလို့မရပရိသန္တိတည်တဲ့ခါကျလည်းမတူဒီယုတ်တွေကအကျိုးဘက်မှာထားအကြောင်းဘက်မှာထားလို့မရဒီလိုမှတ်တယ် ဟုတ်ကခုနကပါဠိလေးနဲ့ကြည့်မယ်နော်ပါဠိလေးဘုန်းကြီးတို့ထံပါဠိလိုလေးနဲ့ရှင်းကြည့်မယ်ဟုတ်ကဆရာလေးထံပါဠိလိုလေးနဲ့အညီပြောမှပိုအဆင်ပြေထံပါဠိတော့ခုနပုံမှာဖော်ပြတယ်မကင်္ဂာနိမေဃတံပြုတ်စကနံဓမ္မနံတံသမုဋ္ဌာနာနိသာရူပနံမေဃပစ္စည်းနာပစ္စယော မဂ္ဂင်္ဂာနီမဂ္ဂင်တည်းမဂ္ဂင်12ပါးတရားကိုအနေနဲ့ပြောရင်9ပါးပေါ့မဂ္ဂင်တရားကို9ပါးဆိုမဂ္ဂင်တရားတွေကဒါအကြောင်းပစ္စည်းတရားဒါကြောင့်ပါဠိရုပ်တဲ့အခါကျမဂ္ဂင်္ဂာနီစိတ်ထဲမှာမဂ္ဂင်12ပါးတရားကိုပြောရင်မဂ္ဂင်တရားကို9ပါးဒါကိုမျက်စိနဲ့မမြင်နေရဒီအကြောင်းတရားတွေကြောင့်မို့အဲသူနဲ့ဒီမဂ္ဂင်တရားတွေဆိုတာစေတသိက်တရားတွေ စေတသိက်တရားတွေဆိုတာသူတို့ကျဲတတ်တတ်မဖြစ်ဘူးသူနဲ့အတူ ရှင်ဘောရှင်ပဲအတူတူကဖြစ်ဖို့ဖြစ်ပဲစိတ်စိတ်တွေရုပ်တွေရှိတယ်ပညာဝိတဝိဝိရိသုံးပါဝိရိယတတိဧကဂရာဒိဋ္ဌိဆိုမဂ္ဂင်တရားကို ကိုပါဖြစ်ပြီဆိုရင် သူနဲ့အတူခုနပြောခဲ့ပြီအာယစိတ်78ပါးကမဂ္ဂင်မထိုက်တဲ့အတွက်မြတ်ကပစ္စည်းမထိုက်တဲ့အတွက် သူနဲ့အတူတူကဖြစ်ဖက်ဆိုရင် IC 78ပါဖယ်လိုက်ကျန်တဲ့သား IC 90ပါစေတသိက်ကအကုန်လုံးရစေတသိက်52ပါပေါ့အဲ့ဒီခုနသား IC တွေမှာကုသိုလ်စိတ်ပါတယ်အကုသိုလ်စိတ်ပါတယ်ဒီစိတ်တွေကြောင့်ကုသိုလ်စိတ်အကုသိုလ်စိတ်တွေကြောင့်နောက်ကစေစားရုံဖြစ်တယ်နော်ဝိဘကရိယာတွေကြောင့်မလို့စေစားရုံကမ္မစားရုံတွေဖြစ်တော့အဲ့ဒီ အကြောင်းအကျိုးတရားပေါ့အကြောင်းအကြောင်းဖြစ်တဲ့အကျိုးတရားဖြစ်တဲ့အတွက်ပစ္စုပန်ခေါ်တယ်။ပြီးတော့မဂ္ဂင်တရား၉ပါးမဂ္ဂင်တရားကို၉ပါးဆိုတဲ့အကြောင်းတရားတွေကြောင့်မို့တာရှိခွန်ဆက်တပါစေတသိက်52ပါးစေတသာပိဋကနဲ့ကမ္မဇာယုတ်ဆိုတဲ့အကျိုးပစ္စုပန်တရားတို့အားမဂ္ဂတတ္တိဖြင့်ကျေစုပြုတယ်။ဒါကိုရည်ရွယ်ပြီးမဂ္ဂင်္ဂာနိဘုရားကဒီနာခဏရမယ်နော်ဒါအကြောင်း မကဗံပြုတ်တကာနံဓမ္မာနံဒါကြတော့တာစိတ်82ပါးစိတ်52ပါးဒါကိုပြောတယ်မကဗံပြုတ်တကာနံဓမ္မာနံပြီးတော့တန်သမုဋ္ဌာနာနေစာရူပနံနော်ကုသိုလ်အကုသိုလ်ကြောင့်ဖြစ်တဲ့စေစားယုတ်တွေဝိဘကရိယာကြောင့်ဝိဘတ်တွေကြောင့်ဖြစ်တဲ့ကမ္မစာယုတ်တွေတိတာတိကမ္မစာယုတ်တွေကတ္တတာယုတ်တွေခေါ်တော့ တန်သမုဋ္ဌာဏနဲ့ရူပနာအဲ့ဒီယုတ်တရားမေဃပစ္စေနာပစ္စယောမေဃပစ္စယတတ္တိပင်ခြေစုပြုတယ်ဆိုကောင်းအောင်ဆိုရမှာမဟုတ်နော်ဒီမှာတော့အကျိုးအကြောင်း꿰အောင်ရုပ်ဖတ်ဥဇော်နိုင်ကောင်းမေခင်္ဂာနီဒါခဏရမတအကြောင်းမေဃသံပြုတ်တကာနံဓမ္မနံဒါအကျိုးတန်သမုဋ္ဌာဏနိစ္စရူပနာဒါအကျိုး အဲ့ဒီနှစ်ခုကပေါင်းယူလို့ရရှည်တဲ့ခါကျရင်မဖြတ်ရုံနဲ့ကောင်းတာမေဃပစ္စေနပစ္စယောတော်တော်များများကဟိုဆိုပေါင်းယူကြတော့မေခင်္ဂါတွေမေဃသံပြုတ်တကနာဓမ္မနာအိမ်မှာတော်တော်မှားပါအဲ့လိုယူရမှာပေါ့ဒါကတူတယောက်တည်းမှာတော့တော်တော်များများကတတိမထားမနဲ့ယူအဲ့ဒီလိုဖြစ်သွားတယ်အကြောင်းရုပ်ကိုအောင်မယူနိုင်ဘူးဒါကြောင့်ဆရာတော်ဖျားကြီးတွေကဗာမိတ်နေချိုးပုဂ္ဂိုလ်လေးတွေက ကျိုးဖတ်တာတော့နားထောင်လို့ကောင်းတယ်နားထောင်လို့ကောင်းနိုင်ရှိတာပဲပါဠိကိုပြောရတဲ့အတိုင်းအကြောင်းကျိုးကွဲအောင်တော့မရွတ်နိုင်ဘူးအထောက်နားမလည်ဘူးဆိုရင်အတေပြောကိုပြောတာအဲတော့ကိုယ်သင်ထားပြီဆိုရင်တော့အကြောင်းကျိုးကိုအောင်ရွတ်တတ်ပါစေ။ဟောဒီအကြောင်းကြောင့်ဒီကျိုးတွေဖြစ်ပါလားဆိုရင်သဘောပေါက်လာတော့နော်မယ်။ရွရင်ရွရင်နဲ့အဲ့လိုသဘောပေါက်ပြီးတော့ရွရင်ပို့ပြီးတော့တရားတရားတွေလည်းထက်သန်လာတယ်။ ကိုယူဖတာလည်းပို့ပြီးစိတ်ကကြည်လင်းလာတယ်ခုနပြောတယ်ဒီမဂ္ဂင်တရားတွေတမ္မာမဂ္ဂင်တရားတွေကျင့်သုံးစိတ်ကဖြူစင်တန့်ရှင်းပါမင်းညစ်တာတွေဖြစ်စဉ်မိစ္ဆာမဂ္ဂင်တရားတွေကျင့်သုံးရင်တော့ပို့ပြီးတော့မင်းညစ်ပါတော့ဖြူစင်တဲ့တရားတွေတော့မင်းညစ်ပါဒါမျိုးဒီတော့အကြောင်းကြိုးပွင့်အောင်ကျွတ်တော့ပါစေမဂ္ဂင်္ဂလာနီခဏရမယ် ပြီးတော့မေဃသံယုတ်ကနာဓမ္မနံတံသမုဋ္ဌာနာနိသရူပနံမေဃပစ္စေနာပစ္စယောအဲဒီလောက်ကြည့်ရင်တော့ဘုန်းကြီးတို့ဒါကတော့ဟိုပစ္စယနေတွေတာပေါ့နော်အဲဒီကြည့်ပြီးဒီလောက်ပဲသိရဘုန်းကြီးတို့ပညာဝါဒကိုသွားကြည့်မယ်ဒီဘက်မှာဆရာပေါ့နော်ဒီဆရာကြီးဟိုတင်ကြည့်မယ်ပညာဝါဒကျတော့อืมအဲဒီ ပညာဝါဒကြတော့ကျယ်ပြန့်လာကျယ်ကျယ်ပြန့်ပြန့်ဣတိကြကြဟောလာသူကပညာဝါဒကြတော့ကုသိုလ်အကုသိုလ်ပြာကရအဲ့လိုအစိတ်စိတ်ခွဲခြားပြရမဆုံးပါဟောလဲဆိုကုသလောဓမ္မောကုသလတာဓမ္မတာမေဃပစ္စည်းနပစ္စယောကုသိုလ်အနေ ကုသိုလ်မဲ့ခင်တရားတွေကနေသူ့ရဲ့ရှင်ရောရှင်ဘက်တရားတွေကကျေစုပြုအဲ့ဒါတစ်ချက်ပေါ့ကုသလောဓမ္မောကုသလတာဓမ္မတာမေဃပစ္စေနပစ္စယောအဲရှေ့ကကုသိုလ်တရားတွေကဘာလဲကုသိုလ်တမ္မာမဲ့ခင်တရား၈ပါးပေါ့ခုနကဘုန်းကြီးတို့မဲ့ခင်တရားကိုကိုးပါးထဲမှာရှေ့က၈ပါးပေါ့ပညာဝိတေဝိရိတိ၃ပါးဝိရိယတတိဧကဂရတော့ဒီ မဂ်ကင်တရားကို၈ပါးပေါ့ဒါပညာမဂ်ကင်တမ္မာမဂ်ကင်တမ္မာမဂ်ကင်၈ပါးပေါ့ဒီတမ္မာမဂ်ကင်ဆိုတဲ့၈ပါးတော့တမ္မာမဂ်ကင်ဆိုတဲ့အကြောင်းတရား၈ပါးကြောင့်နောက်ကသူရှင်ဘောရှင်ဘက်ကုသလာတမ္မာမဂ်ကင်ခေါ်ကောကုသိုလ်မဂ်ကင်ခေါ်ကောတူတူပဲကုသလာနိမဂ်ကင်ငါနိဘုရားဒီလိုဟောတယ်သူ့ရဲ့ရှင်ဘောရှင်ဘက်တရားတွေကပါလေကုသိုလ် ကုသိုလ်အကုန်လုံးဖြစ်တာကိုသမမက်ခဲ့နေကုသိုလ်စိတ်20ပါးစရိ38ပါးတံပြုတ်တကတံပြုတ်တကနာခန္ဓာနာဒါကုသိုလ်စိတ်20ပါးစရိ38ပါးတံပြုတ်တကဒါဝိယမကပစ္စေနပစ္စယောဒါတစ်ချက်ရနောက်ဥဒလောဓမ္မောဗျာကတတဓမ္မတာထောင်နာနေကြည့်ရမှာဒီလိုဒီလိုထောင်နာနေဒီကနေဒီပါမယ်ကုဒလောဓမ္မော ဒါမှမဟုတ်ဒီလိုကြည်လဲရမယ်ကုသလောဓမ္မောပြာကတ္တဓမ္မတာဒီလိုကြည်ကြည်ကုသိုလ်ဆိုတာတမ္မာမဂ္ဂင်၈ပါးပေါ့အဒီတမ္မာမဂ္ဂင်၈ပါးကုသိုလ်တရားတွေကနေပြီးတော့နောက်ကအဲ့ဒီထဲမှာစိတ်ဖြစ်စေတသိက်ကဖြစ်တာကုသိုလ်စေတစာယုတ်တွေရှိတယ်အကုသိုလ်စေဒါကုသိုလ်အရာဆိုတော့ကုသိုလ်စေတစာယုတ်တွေပေါ့ ရှိကမဲခင်တမ္မာမဲခင်တရားကို၈ပါးကိုတော့ကုသလာနိမဲခင်ငါနိဒီလိုပြောတယ်တမ္မာမဲခင်၈ပါးကုသိုလ်မဲခင်၈ပါးဒီလိုပဲဒီမဲခင်နေကြောင်းကို စိတ်စေတသိက်ဖြစ်တယ်အဲ့ဒီစိတ်ကြောင်းကို နောက်ကစိတ်တရားတွေဖြစ်ပေါ်လာတယ်ကုသိုလ်ပြုတဲ့စိတ်စာယုတ်ခေါ်တယ်ဘုဘုံကြီးတရားတွေသင်ပေးနေတယ်တရားသင်ပေးကုသိုလ်စိတ်စာယုတ်တွေဖြစ်တော့ဗျာ စိတ်တသမုဋ္ဌာနာနာရူပနာစိတ်တကုသိုလ်ကြောင့်ဖြစ်တဲ့စိတ်ကုသိုလ်ပြုရတဲ့စိတ်စိတ်တသမုဋ္ဌာနာရူပနာမကပစ္စေနာပစ္စယောနှစ်ချက်ရှိပါပြီ။နောက်တတိယမြောက်ကြတော့ကုသလောဓမ္မောဒီနှစ်ခုလုံးကုသလောဓမ္မောကုသလတ္တသာဗျာဂရတ္တသာနော်ဒါလေးကြီးကြည့်ပြီ မဂ္ဂပစ္စေနပစ္စယောကုသလောဓမ္မောကုသလတ္တသဗျာဂရတ္တသဓမ္မတ္တမဂ္ဂပစ္စေနပစ္စယောဒီသုံးခုကို ပေါင်းဟောလိုက်တာပါပဲဒီနှစ်ခုစောစောကပြောပြတဲ့နှစ်ခုပေါင်းဟောလိုက်တာအဲ့ဒါသုံးခုဖြတ်သွားတာဆိုတဲ့အခါကျကုသလောဓမ္မောဒါကအကြောင်းဘက်ကအကျိုးဘက်ကကျကုသလတ္တသ ဗျာဂရတသာဓမ္မတာမေဃပစ္စေနာပစ္စယောအဲတော့အကြောင်းတရားတွေကဘာတွေလဲကုသိုလ်မဲ့ခင်နဲ့တမ္မာမဲ့ခင်ပေါ့တမ္မာမဲ့ခင်ရှင်းပါဦးကြည်ဘုရားဘယ်လိုပြောလဲကုသလာနီမဲ့ခင်ငါနီ နောက်ကနှစ်ခုပေါင်းလိုက်တယ်တံမြုပ်ဒကနာခန္ဓာနာတမ္မာမဲ့ခင်ရှင်းပါသူနဲ့အတူရှင်မောရှင်မဲ့စိတ်စိတ်တရားတွေရှိတယ် သူပြုလုပ်ထားတဲ့ဒီကုသိုလ်ကြောင့်ဖြစ်ပေါ်လာတဲ့စေစားရုပ်တွေလည်းရှိတယ်။ရှင်မောရှင်မက်စေတသိက်ကုသိုလ်စေ20ပါးစေတိ38ပါးကိုတံပြောတကနာခန္ဓာနာကုသိုလ်ပြုကုသိုလ်ပြုရတဲ့စေစားကုသိုလ်ကြောင့်ဖြစ်တဲ့စေစားရုပ်တွေကြတော့ကုသိုလ်ပြုရင်ဖြစ်တဲ့စေစားရုပ်တွေကြစေတသမုဒ္ဒနာနိစ္စရူပနာမကပစ္စေနာပစ္စယောတော့ကုသိုလ်နဲ့ပတ်သက်ပြီးတမ္မာမဂ္ဂင်နဲ့ပတ်သက်ပြီးတော့ ဘုရားကဒီလိုသုံးမျိုးခွဲခြားဟောသွားတယ်ဒါမျိုးလေးမြင်အောင်ကြည့်တာပေါ့နော်အမခက်ပေါင်းဒီတိုင်းပဲသွားနေမကပစ္စည်းသာနာပစ္စည်းမကပစ္စည်းဒီတော်တော်များများဒီတိုင်းပဲသွားခင်နောက်အကုသိုလ်ပဲသွားကြအောင်လို့အကုသိုလ်ပဲကြာမိစ္ဆာမခင်၄ပါးဒါကြည့်ရမယ်နော်ခုနဘုန်းကြီးတို့ဒါကြောင့်မခင်တို့ကြာကြာနာနာခွဲခဲ့ပြီမိစ္ဆာမခင်ဆိုဒိဋ္ဌိဝိတေ ပြီးတော့ဝီရိယဧကကရာပေါ့နော်အဲ့ဒီမိစ္ဆာမက်ကေခုနဆရာကြီးနဲ့ပြခဲ့ဒီဒီ၄ပါးကိုယူအောင်မိစ္ဆာမက်တေကိုအနေနဲ့ပြောရင်ဒိဋ္ဌိဝိတေဝီရိယဧကကရာဒါမိစ္ဆာမက်ကေ၄ပါးတေကိုအနေနဲ့ကြည့်တော့မက်ကေမိစ္ဆာမက်ကေတေကိုဒါက၄ပါးပေါ့အဲ့ဒါကြည့်ပြီဘုရားကအကုသလောဓမ္မောဒီမိစ္ဆာမက်ခင်၄ပါးဘယ်မှာ သွားပြီးသူရှင်လဲအကုသစိတ်တွေမှာရှင်တော့အာဟုဒလာတာဓမ္မတာမေဃပစ္စည်းနာပစ္စည်းယောအာဟုဒလောဓမ္မောအာဟုဒလာတာဓမ္မတာမေဃပစ္စည်းနာပစ္စည်းယောအဲ့တော့မိစ္ဆာမက်ကင်၄ပါးကိုကြည့်ပြီးတော့ဘုရားကပါဠိတော်ဘယ်လိုဟောလိုက်လဲအာဟုဒလာနိမက်ကင်ငါနိအာဟုဒမက်ကင်၄ပါးမိစ္ဆာမက်ကင်၄ပါးအတူတူပဲတရားကိုခေါ်ရင်ဒါပဲကောင်း သူနဲ့ရှင်မောရှင်မတရားတွေကဘာလဲဆိုတော့အာဟုဇေ12ပါးစေတသိက်29ပါးဒါတန်ပြုတ်တဲ့ကရှင်မောရှင်မတရားအတူတူဝဖြစ်ပေါ်ဖြစ်ပဲတရားပေါ့အဲ့ဒါကိုဘုရားပါအောင်လဲတန်ပြုတ်တကနံခန္ဓာနံဒီလိုမေဃပစ္စိနပစ္စယောနော်ဒီပရမသုံးကြောင်းလေးကြည့်ပြီးတော့အကုသရောဓမ္မအကုသရတဓမ္မတမေဃပစ္စိနပစ္စယောဒီမေခင်မိစ္ဆာမေခင်၄ပါးကိုကြည့်ပြီးတော့ ဒါမိစ္ဆာမဂ်ကင်အကုသိုလ်မဂ်ကင် တူတူပဲနော်အကုသလာနိမဂ်ကင်ငါနိဒီလိုဟောတယ်ဒီအကုသိုလ်စိတ်တွာရဆိုစိရိ29ပါးကြည့်ပြီးတော့တံပြုတ်ကာရဏခန္ဓာနာမဂ္ဂပစ္စေနာပစ္စယောဒါပြီးပါနောက်တစ်ခုအာဟုတလောဓမ္မောဗျာဂရတဓမ္မတာမေဃပစ္စေနာပစ္စယောအာဟုတုမက္ခင်ဟဲ့လားဗာလဲမိစ္ဆာမက္ခင်၄ပါးပဲ အဲ့ဒီအာဟုသူစိတ်အာဟုသူစိတ်စေတသိက်တွေကြောင့်အာဟုသူစိတ်ကြောင့်မို့အာဟုသူကြောင့်ဖြစ်ပေါ်လာစိတ်စာယုတ်တွေရှိတော့အဲ့ဒါကြည့်ပြီးတော့စေတသမုဒ္ဒါနာရူပနာမိစ္ဆာမဂ္ဂင်၄ပါးကိုကြည့်ပြီးတော့အာဟုသူမဂ္ဂင်၄ပါးဖြစ်တယ်အာဟုသလာနိမဂ္ဂင်ကာနိအာဟုသူကြောင့်ဖြစ်တဲ့စေစာယုတ်တွေကြည့်ပြီးစေတသမုဒ္ဒါနာရူပနာမေဃအပစ္စည်းနာပစ္စယောအဲ့ဒီလိုပေါ်လာ အဲ့ဒီနှစ်ခုကိုပေါင်းဟောလိုက်မှာပေါ့အာဟုတလောဓမ္မော အာဟုတလတအာဟုတလတသာအပြာဂတတသာဓမ္မတာမေဃပစ္စေနပစ္စယောဒီနှစ်ခုကိုပေါင်းလိုက်အာဟုတလောဓမ္မောအာဟုတလတသာဗျာဂတတသာဓမ္မတာမေဃပစ္စေနပစ္စယောအာဟုတလောဓမ္မောအတွက်ဟုတ်လားအကျိုးတရားတွေအတွက်အာဟုတမက်ခင် မိစ္ဆာမက်ခင် ပါဠိတော်ကဘယ်လိုဟောလဲအာဂုတလာနိမဂ္ဂင်္ဂာနိဒါအကြောင်းတရားသူနဲ့ရှင်မောရှင်မတရားတွေသံယုတ်တကနာဓမ္မနံသံယုတ်တကနာခန္ဓာနံခန္ဓာပွိုင်အာဂုတပြုရတဲ့စေစားယုတ်တွေအာဂုတကြောင့်ဖြစ်တဲ့စေစားယုတ်တွေစေတသဘုဋ္ဌာနာနိစ္စရူပနာမဂ္ဂပစ္စေနာပစ္စယောမှတ်မယ်ဒါကုသိုလ်အတွက်က3မျိုးအကုသိုလ်အတွက်က3မျိုးပြီးသွား ဘုံရဒါလေးကဟိုဓာတ်ပုံရိုက်ဖို့တော့သူကနှစ်ခုလုံးထပ်ရိုက်တာဒါအပေါ်ကပါပြီးသားနော်ဒါတွေဖြစ်အောင်ဒီဒီဒီဟာဖြတ်မယ်ဒီဟာဖြတ်မယ်ဒီဟာဖြတ်မယ်ဒီဒီအောင်อืมအောက်ထီအောင်ဖြတ်ဒီနားစားပြီးဟောတယ်လေဒီဒီဒီအောင်ဖြတ်အာဟုသူဒီဒီအောင်ပြီးသွားဟုတ်ပြီနောက်အပြာကရတစ်ခုကြာတယ်ဗျာဂရောဓမ္မောဗျာဂရတဓမ္မတာမေကပစ္စေနပစ္စယော အဲ့ဒီဗျာဂရတရားတွေကြတော့ဘုန်းကြီးတို့ကဝိဘက်ဗျာဂရလည်းရှိတာကရိယာဗျာဂရလည်းရှိတာအကုန်လုံးမဂ္ဂင်ထိုင်တာဘူးဝိဘက်ဗျာဂရကရိယာဗျာဂရအကုန်လုံးမဂ္ဂင်အဲမှာပါနေတာမဂ္ဂင်ချက်ပါကုသိုလ်ကာမောဒရာစိတ်ထဲမှာဝိဘက်ကရိယာပါတယ်ရူပအရူပနဲ့ဝိဘက်ကရိယာတွေပါတယ်လောကရာစိတ်ပုံဒါပဲအကုန်လုံးသူကမဂ္ဂင်ထိုင်နေတယ်အဲ့ဒီမှာမဂ္ဂင်၈ပါးပါတော့ ယဟိရှိပါပါတဲ့အတွက်ဝိဘက်ပြာကတာဒါကိုခွဲဟောတယ်ပေါ့ဝိဝါကပြာကတာနီကရိယာပြာကတာနီနှစ်ခုလုံးရမေဂင်္ဂာနီဝိဘက်ထဲမှာလဲဝိဘက်ပြာကတာထဲမှာလဲမေဂိရှိပါတမ္မာမေဂိရှိပါပါတာပဲကရိယာပြာကတာထဲမှာတမ္မာမေဂိရှိပါပါတာပဲအဲ့ဒါလေးကြည့်ပြီးတော့ဝိဘာကပြာကတာနီကရိယာပြာကတာနီမေဂင်္ဂာနီဒီလိုဟောတယ်သူရဲ့ရှင်ဘောရှင်ပဲ ရှင်မရှင်မဲ့ကြတော့ဒွေပစ္စယဝိညာဉ်တစ်ချက်ဝိပဿနာဝိပဿနာ36ပါလို့မရဘူး။ဘာဖြစ်ဒွေပစ္စယဝိညာဉ်တစ်ချက်ကျင်ရမယ်။ဒွေပစ္စယဝိညာဉ်တစ်ချက်ကျင်ပေါ့။ဝိပဿနာ36ပါကိရိယာစိ20စေတေ38ပါဒါကိုကြည့်ပြီးတော့သံယုတ်တကနာခန္ဓာနံလို့ခေါ်ဒီဝိဘက်ပြာကတာစိတ်တွေအကြောင်းကိရိယာပြာကတာစိတ်တွေအကြောင်းစိတ်ဒဇာယုတ်တွေဖြစ်တယ်။ စေတသမုဋ္ဌာနာနိသာရူပနံမကပစ္စည်းနာပစ္စယောဒါကတော့ပုဒိခါကိုကြည်ပါလေဟောဒီဖြစ်တဲ့စိတ်တရားပုဒိခါပရိသဏိခါဆိုနှမျိုးခွဲဟောတယ်ပုဒိခါဆိုတာကအရင်ကလည်းပြောခဲ့ပါပြီပရိသဏိခါအရင်ကြည်ရမယ်ပရိသဏိစိတ်ရဲ့ဥပခိုက်တံပရိသဏိစိတ်တရားဥပထိပင်ဆိုပြတ်ပါပြီးတော့မှသုတိပြီးတော့ပရိသဏိစိတ်ဖြစ်တယ်ပရိသဏိစိတ်ပြောဘုန်း15 16ဖြစ်တယ် အဲ့တော့ပရိသန္တိစိတ်ရဥပခိုက်တာမှာပဲပရိသန္တိစိတ်စိတ်တိတ်တွေဖြစ်တယ်ကံစားရုပ်တွေဖြစ်ပေါ်လာပြီပရိသန္တိစိတ်ရထီကာလမှာလည်းညာဥရစာရုပ်တွေဖြစ်ပေါ်လာဒီလိုမှတ်ထားအဲ့ဒီပရိသန္တိစိတ်ရဥပအခိုက်တန်လေးမှာပဲဘုန်းကြီးတို့ဒါကိုပရိသန္တိကံစားရုပ်ကတ္တတာရုပ်လို့သုံးအဲ့ဒီချိန်လေးကိုကြည့်ပဲဒါကြောင့်ပရိသန္တိကကြတော့ ကရိယာမရှိဘူးเนาะပရိသန်နေစိတ်ဆိုဝိဘတ်စိတ်ပဲနေရတယ်ဒါကြောင့်မို့ကရိယာစိတ်ဆိုတာကပုဒ္ဓိကာမှာဖြစ်တယ်ပရိသန်နေတီးနေတဲ့အခါကျဝိဘတ်စိတ်နဲ့ပဲပရိသန်နေတီးတယ်အဲကြောင့်ပရိသန်နေခဏီဝိဘာကဗျာကတာနိမက္ကငါနိဒီပရိသန်နေစိတ်ခိုက်တာဒါတော့ဘုရားသဗ္ဗတညာနဲ့ဟောတာလို့ဘုန်းကြီးတို့လက်လမ်းမမီတဲ့အရာလေးနော်တကယ်လို့ကွာစံပင်ကြီးနေရရင်တော့ပြန်ရှုလို့ရတော့ပရိသန်နေခဏီ ကရိယာစိတ်မဖြစ်ဘူးဝိပါကဗျာကတာနိမဂ္ဂင်္ဂာနိအဲ့ဒီပရိသန္တိစိတ်အခိုက်အတန့်မှာလေဒါမဂ္ဂင်တမမဂ္ဂင်เนี่ยရှိနေပရိသန္တိခဏိဝိပါကဗျာကတာနိမဂ္ဂင်္ဂာနိသူနဲ့ရှင်မောရှင်မဲ့ဒွေပဇဝိညာဉ်30ကျင်းတော့ဝိပဿစိတ်30ဝိပဿစိတ်26ပါကရိယာစိတ်20စေတ38ပါဒါလေးကိုကြည်ပြီးတော့ဘုရားဘာဟောထားလေးဆိုသံပြုတ်တကနာ ခန္ဓာနံ ပြီးတော့မှကမ္မဇယုတ်ပရိသန္တိရဲ့အခိုက်အတန့်တွေကိုရည်ရွယ်တဲ့အတွက်ကမ္မဇယုတ်ပါဠိတော်မှာじゃကတ္တတာသရူပနံဒီလိုမှတ်တာကမ္မဇယုတ်လို့ဒီလိုမသုံးကတ္တတာသရူပနံမေဃပစ္စေငပစ္စယောအဲ့ဒီလိုကြည်လိုက်မှ အကျယ်ကိုနားလည်သွားတယ်အဲ့ဒီကကြရင်ကုသိုလ်တွေရောအကုသိုလ်တွေရောဝိဘကရိယာတွေရောမဂ္ဂင်မှာပါတယ်ဆိုပိုရှင်းသွားတာပေါ့နော် ဒီပါဠိလေးကြည်နော်ဟိုမက္ကင်္ဂါနီဆိုဟိုတမမက္ကင်တော့ပဲဟိုကနားလေသဘောပေါက်သွားတတ်တယ်ခုလိုပညာဝါဒတွေပါရင်နှိုင်းရှင်ကြည့်လိုက်တဲ့ခါကျတော့ဩဘုရားကမက္ကင်ဆိုတာကုသိုလ်ရာမှာလည်းရှိတယ်အကုသိုလ်မှာလည်းရှိတယ်ဗျာကရမှာလည်းရှိတာပဲဒီလိုသဘောပေါက်ကုသိုလ်လိုဝိပတ်တို့မှာကရိယာတို့မှာခြားတော့ ဒါကြတော့တမ္မာမဂ်ကြီး7ပါးပေါ့အာဟုတုမှာကြတော့မိစ္ဆာမဂ်ကြီး၄ပါးဒီလိုဖြစ်ပါလားသဘောပေါက်လားပေါ့နော်အဲ့ဒီလိုသဘောပေါက်မြင်အောင်ကြည့်ရမယ်အဲအောင်နေနေသွားလိုက်ကြအောင်ဟောမှာဘုန်းကြီးတို့ဒီမဂ္ဂတတိမဂ္ဂပစ္စည်းကအဲချိန်မှာဖြစ်တယ်ဘယ်နေရာမှာဘယ်ပုဂ္ဂိုလ်မှာဖြစ်တယ်ဒါလေးသိဖို့ကာလအပြင်ပစ္စုပန်ကာလဟုတ်လားဒီ မက်ခင်တေကိုမတ္တမမက်ခင်ပဲဖြစ်ဖြစ်မိစ္ဆာပဲပဲသူနဲ့အတူတကွဇန်နဲ့ရှင်မောရှင်မဲ့စိတ်တွေအတူတကွဖြစ်တာပစ္စုပန်အနေနဲ့ပဲဖြစ်လွန်တဲ့အချိန်ကမပြောဘူးအနာဂတ်မှာလည်းမပြောဒီပစ္စုပန်တဲ့တဲ့မှာဟိုမက်ခင်တရားတွေဘုန်းကြီးတို့ပွားများတော့ဒီကျမ်းမှာမက်ခင်တရားတွေဖြစ်နေပစ္စုပန်တယ်ဟုတ်လားဝိပဿနာအထုတ်နေတယ်ဒီမှာကုသိုလ်မက်ခင်ကုသိုလ်စိတ်သူနဲ့အတူကုသိုလ်စိတ်တွေဖြစ်နေတယ်ဒါမျိုးပြော ဇံကုသိုလ်တွေရအောင်အထုတ်လိုက်တယ်ဒါလည်းပြစ္ဆုတ်ပံတဲ့တဲ့မှာဇံမဲ့ခင်တွေဖြစ်မယ်မဲကုသိုလ်ဖြစ်တယ်မဲတကယ်ကိုဟိုသောတာပတိမဲရသွားပြီးအိမ်မှာလည်းပစ္စုပန်တည့်ရမှာပဲဖြစ်ဒါကြောင့်ကာလာဖြင့်ဒီမေဃတတ္တိယပစ္စုပန်ကာလာအနေနဲ့ခြေစုပ်ပြုတယ်မှတ်ဘုံအနေနဲ့ကြာရင်တင်ညတဘုံပေါ့နော်တင်ညတကတော့ရုပ်ကျက်တတ္တကျက်ရှိတဲ့အတွက်ဒီမှာတော့ တော့နန္တရားအနေနန္တရားချင်းချင်းယုတ်နန္တရားအနေယုတ်တရားကခြေစုပြုအသိဉာဏ်ဘုံကနေကြံတဲ့ဘုံအကုန်လုံးရအရိပဘုံနဲ့ရတော့အရိပဘုံရတော့နန္တရားအနေအရိပကုသိုလ်ဒီမှာပဲဝိဘက်မှာရကိရိယာပဲဖြစ်ဒီတမ္မာမဂ္ဂတရားတွေပါတော့သူနဲ့ချင်းမရှင်မတရားတွေခြေစုပြုတယ်ဒီလိုဘုရားဟောခုနပညာဝါဒကိုနည်းနည်းလှမ်းပြောကြည့်လိုက်တာပို့သဘောပေါက်တော့ ပညာဝါရကြခုနကလေကုသိုလ်ဘက်မှာဆိုရင်ကုသလောဓမ္မကုသလတာဓမ္မတာအဲ့ဒီမှာကုသိုလ်တွေကုန်ပါဟွန်းဒုပကုသိုလ်လည်းပါတာအရုပကုသိုလ်လည်းပါတာမေဃပစ္စေနပစ္စယောဒါကြောင့်အကျေကို လေ့လာတဲ့အခါကျအဲ့ဒါတွေသွားမြင်နိုင်ပေါ့နော်ကုသလာနိမေခင်ကနိကုသိုလ်မေခင်၈ပါးတံပြတို့ရဲ့ရှင်မောရှင်မတရားကုသိုလ်တရားတွေအကုန်လုံးကျေစုပြုပါ မကတတိဖြင့်အလားကြောင့်ကိုပုံအနေနဲ့တင်ညတပုံမှာလွယ်ဉာဏ်နဲ့32ပုံလုံးမှာရှေးစုပြုနိုင်တယ်ဒီလိုပြောရမယ်ဒီလိုမှတ်ထားမယ်နောက်ပုဂ္ဂိုလ်အနေနဲ့ပုဂ္ဂိုလ်အနေနဲ့ကြတော့နိရောဓမဘဝင်စားပုဂ္ဂိုလ်ဝင်စားစေပုဂ္ဂိုလ်မှာတော့ပုဂ္ဂိုလ်7နှစ်အောင်လုံးနိရောဓမဘဝင်စားနေတဲ့အခါကျတော့သူက စေစေတသိက်စေစားယုံနဲ့မဖြစ်တော့ဘူးကမ္မဇာယုံနဲ့ကမ္မဇာယုံဥဇာယုံအာဇာယုံဒီယုံသုံးမျိုးပဲဖြစ်တော့နိရောဓမပါအဲအဲ့ဒီလိုပုတ်ကောတော့မင်းနိရောဓမပါဝင်စားနေစေအခိုက်တမယ်နော်ဝင်စားနိုင်တဲ့ပုတ်ကို ဆိုလိုတာမဟုတ်ဝင်စားနေတဲ့ခိုက်တနေမယ်ဒါလည်းနာဂံစံရတဲ့နာဂံပုဂ္ဂိုလ်မျိုးယာနာ ပုဂ္ဂိုလ်မျိုးတရားတို့ကတော့ရပြီးသားစံ အဲ့ဒီနိရောဓမပဝင်စားနေတဲ့ခိုက်တန်နေပဲဝင်စားနေတဲ့ခိုက်တန်နေအဲ့ဒီမှာအဲ့ဒီချိန်ဆိုရင်တော့ဒီမကပစ္စည်းမရဘာဖြစ်လို့လဲဆိုတော့သူ့တဏ္ဍာမှာစိတ်စေတသိက်စိတ်စားရုပ်တွေမဖြစ်ဘူးလေမဖြစ်တဲ့အတွက်သူမဖြစ်နိုင်ဘူးလို့ဒါပြောချင်တာဝင်စားပြီးမှထားလာတဲ့ချိန်ဆိုရင်တော့ဒါလို့သူရှိတာပေါ့ဗျဖြစ်တော့အဲ့လိုမျိုးလေးမှတ်ထား။အဲအောက်ကိုသွားကြည့်မယ်။လမ်းစဉ်နဲ့ပန်းတိုင်း မဂ္ဂင်တရားကိုစွန့်ရင်တတ္တိတွေကဘောတန်တရားခေးမှာတတ္တဝါတွေရှောက်လန်းနေလမ်းစဉ်ဖြစ်တယ်ကုသိုလ်မဂ္ဂင်ပဲဖြစ်ဖြစ်တမ္မာမဂ္ဂင်ပဲဖြစ်မိစ္ဆာမဂ္ဂင်ပဲဖြစ်ဖြစ်တတ္တဝါတွေတတ္တဝါတွေရှောက်လန်းနေလမ်းစဉ်ကောင်းတဲ့ဘုံမှာသွားရင်ကောင်းတဲ့လမ်းစဉ်နဲ့ရှောက်ဖို့မကောင်းတဲ့ဘုံမှာသွားရင်မကောင်းတဲ့လမ်းစဉ်ရှောက်ဒါပဲခွာလမ်းစဉ်လမ်းစဉ်ဆုံးရင်ဥဒိဋ္ဌာရဲ့ပန်းတန်ရောက် နော်မကောင်းတဲ့လမ်းလျှောက်တဲ့ပုဂ္ဂိုလ်ကတော့မကောင်းတဲ့ဒုက္ခရီပုံပွားဒါသူ့ရဲ့ပန်းနိုင်ကောင်းတဲ့လမ်းစဉ်လျှောက်ရင်တော့ဒုက္ခရီပုံပွားတော့နိဗ္ဗာန်လို့ဒါပန်းနိုင်ပေါ့ပန်းနိုင် ရောက်တာဒါပေမဲ့လို့ဥရိယပန်းနိုင်လျှောက်လမ်းဒီလမ်းစဉ်အားလျော်ပန်းနိုင်တော့ကွဲတော့ကောင်းတဲ့လမ်းစဉ်လျှောက်ရင် ကောင်းတဲ့ပန်းနိုင်မကောင်းတဲ့လမ်းစဉ်လျှောက်ရင်မကောင်းတဲ့ပန်းနိုင်ဒီလိုတော့ကွဲပြားမှုရှိတော့ အဲတမ္မာလမ်းစဉ်ကုသိုလ်မဂ်ခင်တွေကိုကိုကကျင့်သုံးမယ်ကုသိုလ်မဂ်ခင်တွေကျင့်သုံးနေမယ်ဆိုရင်တော့အဲ့ဒီလမ်းကိုရှောက်လမ်းနေမယ်အဲ့ဒီလမ်းကိုကျင့်သုံးနေမယ်ဆိုရင်တော့မဖို့မရသေးဘူးသူကလေးပုံပွားရောက်နေနော်မညာဖုံညာရသွားရင်နိဗ္ဗာန်ကုရိယပတ်နဲ့ရောက်တယ်ဒီလိုမှတ်တယ်မိစ္ဆာတန်းစင်မိစ္ဆာမက်ခင်ပေါ့အကုသို့မက်ခင် ဒါတွေဘုန်းကြီးတို့ကကျင့်သုံးနေမယ်ဆိုကျင့်သုံးတဲ့ပုဂ္ဂိုလ်သူ့ရဲ့ဘဝလမ်းကြီးဒုက္ခတိပုံနေဒုက္ခတိသူ့ရဲ့ဥရိယဘာနေကဒုက္ခတိပုံဥရိယမဟုတ်ဥဒီမထားပေမဲ့လို့သူလှုပ်တဲ့လမ်းစရာဒါလှုပ်တဲ့တဲ့ဒီပုံပေါ့ရောက်သွားတယ်ပြသူ့ရဲ့ဥဒီကပန်းတိုင်လို့ပြောနိုင်တယ်ပေါ့နော်အဲတတ္တဝါနဲ့တတ္တဝါနဲ့ပုဂ္ဂိုလ်နဲ့ပုဂ္ဂိုလ်နဲ့ပေါ့ညာနဲ့ဖြစ်ဖြစ်လူဖြစ်ဖြစ်ပဲပုဂ္ဂိုလ်မဆိုးကိုကြက်ရပန်းတိုင်အတွက် ကိုယ်တိုင်လမ်းစီကိုရွေးချယ်ပြီးလျှောက်ခွင့်ရှိတယ်။ဟိုကဘယ်ကိုသွားခြင်းတလဲ။အတုဂရိပုံပါသွားခြင်းဘယ်သက်ကပြောလို့မရဘူးလေ။ဘုရားဗသာမြေခံရုံနဲ့လည်းမရဘူးလေ။ဉာဏ်မြေခံရုံနဲ့မရဘူးလေ။သင်္ကန်းဝတ်နေုံနဲ့လည်းမရဘူး။ကိုကဒီလမ်းစဉ်ကြိုင်ဒီလမ်းစဉ်တိုင်းကိုတကယ်ကိုကျင့်မှဒီပုံပါရောက်မှာဘူး။မကျင့်မဲနဲ့တော့ဘုန်းကြီးတို့မရောက်ပါဘူး။မကျင့်မဲနဲ့ ကောင်းတဲ့လမ်းစဉ်မကျင့်မနဲ့မကောင်းတဲ့ကျင့်လာတော့ကျင့်နေမှာပဲလေကောင်းတဲ့လမ်းစဉ်ကျင့်မလားမကောင်းတဲ့လမ်းစဉ်ကျင့်မလားဒါပဲရှိမှာသူကသူဗုဒ္ဓဘာသာမြေခံပြီးတော့မကောင်းတဲ့လမ်းစဉ်ကျင့်နေတော့မကောင်းတဲ့ပုံပါတော့သိကြပါဘောဗျာဒီမှာပြောစရာမလိုဒီမှာလည်းညင်းခေါ်စရာလည်းမလိုအဲတော့ဒီလမ်းကြလို့ဒီဟာလောက်တာဟုတ်တပတ်ကဒီဟိုအမြေခံလောက်တင်လောက်တော့မရဘူးလေဒါကတော့တကယ်ကျင့်တကယ်ဟိုကဒီဘွား ဒီလမ်းစဉ်ကြိုက်လို့ဒါရွေးချိန်တော့ဒီလမ်းစဉ်ကတော့သွားဒီလမ်းကြောင်းတိုင်းသွားအောင်ပါခံရကြီးခါမှာပေါ့အဲ့ဒါတော့မကောင်းတဲ့လမ်းစဉ်ကြိုက်လို့မကောင်းတဲ့လမ်းစဉ်ရွေးရင်တော့ဒါကိုခံဖို့ရတဲ့နော်မကောင်းတဲ့ဘဝရောက်ဖို့သိကြတယ်ကောင်းတဲ့လမ်းစဉ်ကြိုက်တယ်ဟုတ်လားကျင့်ဗမာလမ်းစဉ်ကျင့်ပေါ့ဗမာမဂ္ဂင်လမ်းစဉ်ကျင့်နော်ကုသိုလ်လမ်းစဉ်နေကျင့်ပေါ့ ကျင့်နေကောင်းတဲ့ပုံပေါ်ရောက်မှာပဲအဲ့တော့ကိုယ်ဘဝကိုယ့်အကိုပဲရွေးချယ်ပဲကြည့်နော်ကံဆိုတာကိုယ်ကံကိုကိုယ့်အကိုဖန်တီးတာမသူများဖန်တီးပေးတာမဟုတ်ကောင်းတဲ့ကံတွေဖန်တီးပေးမယ်ကောင်းတဲ့လမ်းစဉ်ကုသိုလ်လမ်းစဉ်တွေလိုက်မယ်ကောင်းတဲ့နေရာရောက်မှာပေါ့မကောင်းတဲ့လမ်းတွေဖန်တီးနေမယ်မကောင်းတဲ့လမ်းစဉ်ကြိုက်မယ်မကောင်းတဲ့ကံတွေဖန်တီးနေမယ်ပြုလုပ်နေမယ်ဆိုတော့ကောင်းတဲ့နေရာရောက်မှာဒါတော့ ကိုကြိုက်တာရွေးချယ်ခွင့်ရှိတယ်ဒီနေ့ဒီလောက်နဲ့တော့ကြောင့်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာပူညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ဘုရားကြီးရဲ့ဆင်းရဲပြပါပြပါလို့ရှင်ဘုရားသာဓုသာဓု